ရှမတဲခရင်ခန်းကြီးဆက်နှစ်အငယ်1မှ8ထိုကာလအခါယေရှုသည် ဥပုံနေ၌ဂျုံစပားလက်ခွက်တို့ကိုရှောက်ကြွတော်မူလျင်တပည့်တော်တို့သည်ဆာမွတ်သောကြောင့်စပားအသီးနှံကိုဆွ၍စားကြ၏ပါရိရှဲတို့သည်မြင်လျင်ကိုရောဤတပည့်တို့သည်ဥပုံနေ၌မပြုတ်အပ်သောအမှုကိုပြုကြပါသည်တကားဟုရှောက်ကြသောကိုရောကဒါဝိဒ်သည်မိမိအဖော်တို့နှင့်တကွမွတ်တိတ်သောအခါ ဘုရားသခင်၏အိမ်တော်သို့ဝင်၍မိမိမစားအမိမိအဖို့မစားအယေဘရဟိတ်တို့သာစားအပ်သောရှေ့တော်မုံကိုစားသည့်အကြောင်းကိုတင်တို့သည်မဖတ်ဘူးသလိုယေဘရဟိတ်တို့သည်လည်းဗိမာန်တော်တွင်ဥပုပ်နေ၌ဥပုပ်ပြက်တော်လဲအပြစ်မသင့်သည်ကို ပြည့်ရတိကျမ်း၌မဖတ်ဘူးသလိုငါဆိုသည်ကားဤအရ၌ဗိမာန်တော်ထက်သာ၍ကြီးမြတ်သောအရာရှိ၏ရစ်ပူဇော်ခြင်းအကျင့်ထက် တနာချင်းဂယုဏအကျင့်ကိုငါနှစ်သိ၏ဟုသောကျမ်းစကားကိုတင်တို့သည် နားလည်လျင်အပြစ်ကင်းသော သူတို့ကိုအပြစ်မတင်မစီရင်ကြပြီလူသားသည်ဥပုံနေ့ကိုအစိုးရသည်ဟုမိန့်တော်မူ၏အငယ်9မှ27ထိုရမှကြွ၍တရားစီရသို့ဝင်တော်မူ၏လက်တစ်ဖက်တည်သောသူတယောက်ရှိသည်ဖြစ်၍လူအချို့တို့ကဥပုံနေ၌ယောဂကိုငြင်းစေအပ်တလို့ဟု ကိုယ်တော်၌အပြစ်တင်ခွင့်ကိုရှာ၍မေးလျှောက်ကြ၏။ကိုယ်တော်ကလည်းမိမိ၌တိုးတကောင်သည်ရှိ၍ထိုတိုးသည် ဥပုပ်နေ၌တွင်တဲသို့ကြလျင်မဆွဲမတင်ဘဲနေမိသူဇုံတယောက်မျှတင်တို့တွင်ရှိသလောလူသည်တိုးထက်အလွန်မြတ်ပေ၏ထိုကြောင့်ဥပုပ်နေ၌ယေရှုပြုအပ်သည်ဟု ပြန်ပြောတော်မူပြီးမှထိုသူအားသင်၏လက်ကိုဆန့်လော့ဟုမိန်တော်မူ၍သူသည်မိမိလက်ကိုဆန့်လျင် ထိုလက်သည်လက်တစ်ဖက်ကဲ့သို့ပဂတိဖြစ်လေ၏ထိုအခါပါရိရှဲတို့သည်ထွက်၍ကိုရော့ကိုအဘယ်သို့ဖြစ်စည်းရန်အန်ဤဟု တိုင်ပင်ကြ၏ယေရှုသည်တည်တော်မူလျင် အခြားသို့ပြောင်းကျွ၍များစွာသော လူအပေါင်းတို့သည် နောက်တော်သို့လိုက်ကြသဖြင့်သူတို့၏အနာရောဂါရှိသည်များတို့ကိုငြိမ်းစေတော်မူ၏ထိုသူတို့သည်တည်င်းတော်ကို မဖွင့်ရမည်အကြောင်းပြည့်ညတ်တော်မူ၏ထိုအကြောင်းအရာက ပရောဖက်ဟေရှာယ၏နှုတ်ထွက်ပြည့်စုံမိအကြောင်းဒီနှုတ်ထွက်အချက်ဟုမူကားငါရွေးချယ်သောငါကြုံရင်ငါနှစ်သက်မြတ်နိုးသောသူကိုကြည့်ရှုလော ထိုသူ၏အပေါ်၌ငါဝိညာဉ်ကိုငါတည်စေမည်သူသည်လူအမျိုးမျိုးတို့ကို တရားပေးလိမ့်မည်ယင်းခုန်ခြင်းဟစ်ကြော်ခြင်းကိုမပြုမှု၍လန်ခီ၌သူ၏အတန်ကိုအဘယ်သူမျှမကြားစေရနင်းနယ်လျက်ရှိသောကျူပင်ကိုမချိုး မိခိုးများသောမိစာကိုမတတ်တရားသည်အောင်မြင်ခြင်းသို့ရောက်မည်အကြောင်းစီရင်လိမ့်မည်သူ၏နာမကိုလည်းလူအမျိုးမျိုးတို့သည်ကိုးစားကြလိမ့်မည်ဟုဟောထားသည်အငယ်22မှ30ထိုအခါနတ်ဆိုးဆွဲသော လူကန်းလူအားတယောက်ကို အထံတော်သို့ဆောင်ခဲ့ကြလျင်ထိုလူကန်းလူအားသည်မျက်စိမြင်၍စကားပြောနိုင်အောင်ကယ်မတော်မူ၏ လူစုဝေးအပေါင်းတို့သည်မိန်းမောတွေဝေ၍ဤသူသည်ဒါဝိဒ်၏သားတော်ဖြစ်လိမ့်မည်လောဟုပြောဆိုကြ၏။ဖာရိရှဲတို့သည် ကြားလျှင်၊ဤသူသည်နတ်ဆိုးမင်းဗေလဇေဗုလကိုအမှီပြု၍သာနတ်ဆိုးတို့ကိုနှင်ထုတ်သည်ဟုဆိုကြ၏။ယေရှုသည်ထိုသူတို့၏စိတ်ကို သိတော်မူသည်ဖြစ်၍၊တိုင်းနိုင်ငံမည်သည်ကား၊မိမိနှင့်မသင့်မတင့်ကွဲပြားလျှင်ပျက်စီးခြင်းသို့ရောက်လိမ့်မည်။မြို့ရွာဖြစ်စေ၊အိမ်ဖြစ်စေ မိမိနှင့်မတင်မတင်ကွဲပြားလျင်မတီနိုင်ရစာရန်ဒီလဲစာရန်ကို နှင်ထုတ်သည်မှန်လျင်သူသည်မိမိနှင့်ကွဲပြား၏သူ၏နိုင်ငံသည်အဘယ်သို့တည်နိုင်မည်နည်းငါသည်ဘေလဇေဗုလကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်တင်တို့၏သားတို့သည်အဘယ်သူကိုအမိပြု၍နှင်ထုတ်ကြသနည်းထိုကြောင့်သူတို့သည်တင်တို့အားတရားစီရင်သောသူ ဖြစ်ကြလိမ့်မည် ငါသည်ဘုရားသခင်ဝိညာဉ်တော်ကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်အကယ်စင်စစ်တင်တို့၌ဘုရားသခင်၏နိုင်ငံတော်တည်ခြင်းရောက်လေပြီသူရဲ့ကို ရှေးဥစွာ မချီမနှောင်လျင်အဘယ်သူသည်သူရဲ့အိမ်သို့ဝင်၍သူ၏ဥစ္စာကို လူယူနိုင်သနည်းသူရဲ့ကိုချီနှောင်ပြီးမှသူ၏အိမ်ကို လူယူနိုင်၏ငါဘက်၌မနေသောသူသည်ငါရံဘက်ဖြစ်၏ငါနှင့်အတူမဆုမသိမ်းသောသူသည် ကျဲဖြန့်သောသူဖြစ်၏အငယ်31မှ39ထိုကြောင့်ငါဆိုသည်ကားပြစ်မှားသောအပြစ်ဖျားကိုကဲ့ရဲ့သောအပြစ်အမျိုးမျိုးတို့နှင့်လွတ်စေခြင်းအခွင့်ကို လူတို့သည်ရနိုင်ကြ၏ဝိညာဉ်တော်ကိုကဲ့ရဲ့သောအပြစ်နှင့်လွတ်စေခြင်းအခွင့်ကို လူတို့သည်မရနိုင်ကြလူသားကိုနှုတ်ဖြင့်ပြစ်မှားသော သူ၏အပြစ်ကိုလည်း လွတ်နိုင်၏တန်ရှင်းသောဝိညာဉ်တော်ကိုနှုတ်ဖြင့်ပြမှားသောသူ၏အပြစ်ကိုယခုဘဝနောင်ဘဝ၌မလွတ်နိုင်အတီးအားဖြင့်အပင်၏သဘောထင်ရှားသည်ဖြစ်၍အတီးကောင်းလျင်အပင်ကောင်းသည်ဟုဆိုကြလော့အတီးမကောင်းလျင်အပင်မကောင်းဟုဆိုကြလော့အချင်းမွေဆိုးမျိုးတို့တင်တို့သည်အဆိုးဖြစ်လျက် ကောင်းသောစကားကိုအဘယ်သို့ပြောနိုင်မည်နည်းစိတ်နှလုံးအပြည့်ရှိသည့်အတိုင်းနှုတ်မွတ်တတ်၏ကောင်းသောသူသည်ကောင်းသောစိတ်နှလုံးဗန္နာတိုက်ထဲက ကောင်းသောအရာတို့ကို ထုတ်ဖော်တတ်၏။မကောင်းသောသူသည်မကောင်းသောဘဏ္ဍာတိုက်ထဲကမကောင်းသောအရာတို့ကို ထုတ်ဘော်တတ်၏။ငါဆိုသည်ကား၊လူတို့သည်အကျိုးမဲ့သောစကားကိုပြောသမျှအတွက်၊တရားစီရင်ဆုံးဖြတ်သောနေ့၌စစ်ကြောခြင်းကိုခံရကြလတံ့။သင့်စကားများအားဖြင့်သင်သည်အပြစ်လွတ်လိမ့်မည်။သို့မဟုတ်သင့်စကားများအားဖြင့်အပြစ်စီရင်ခြင်းကိုခံရလိမ့်မည်ဟုမိန့်တော်မူ၏။ 42နှစ်ထိုအခါအချို့သောကျမ်းပြုဆရာနှင့်ပါရိရှဲတို့ကအရှင်ဖျားအကျွန်ုပ်တို့သည်ကိုရောပြတော်မူသောနမိတ်လက္ခဏာစုံတစ်ခုကိုမြင်ခြင်းပါသည်ဟုရှောက်ကြလျင်ကိုရောကဆိုးညစ်၍မြောက်မှထားသောအမျိုးသည်နမိတ်လက္ခဏာကိုတောင်းသည်မှာပရောဖက်ယောနာ၏နမိတ်လက္ခဏာမှတပါအဘယ်လက္ခဏာကိုမျှသူတို့အားမပြရယောနာသည်ငါးကြီးဝမ်းထဲမှသုံးရက်နေရတဲ့ကဲ့သို့ လူသားသည်မြေကြီးထဲမှသုံးရက်နေရလက်တံတရားဆုံးဖြတ်တော်မူသောအခါနိနဝေမြို့သားတို့သည်ဤလူမျိုးတစ်ဖက်၌ထ၍အရှုံးခံစေလက်တံအကြောင်းမူကားထိုမြို့သားတို့သည်ယောနာဟောပြောသော စကားကြောင့်နောင်တရကြ၏ဤအရ၌ကားယောနာထက်သာ၍ကြီးမြတ်သောသူရှိ၏တရားဆုံးဖြတ်တော်မူသောအခါတောင်ပြည်ကိုအစိုးရသောမိဖုရားသည်ဤလူမျိုးတစ်ဖက်၌ထ၍အရှုံးခံစေလက်တံ အကြောင်းမူကား၊ထိုမိဖုရားသည်ရှောလမုန်မင်းကြီး၏ပညာစကားကို နားထောင်ခြင်းငှါမြေကြီးစွန်းမှလာ၏။ဤအရပ်၌ကား၊ရှောလမုန်ထက်သာ၍ကြီးမြတ်သောသူရှိ၏။43ညစ်ညူးသောနတ်သည်လူထဲကထွက်လျှင်၊ခြောက်ကပ်သောအရပ်တို့၌လည်၍ငြိမ်ဝပ်ခြင်းကို ရှာတတ်၏။မတွေ့လျှင်ငါသည်ထွက်ခဲ့သော နေမြဲအိမ်သို့ပြန်ရဦးမည်ဟုဆို၍ရောက်သောအခါ ထိုအိမ်သည်လွတ်လပ်၍တုတ်တင်ပြင်ဆင်လျက်ရှိသည်ကိုတွေ့တော့မိမိထက်သာ၍ညဉ့်ညူးသောနတ်ဆိုးခုနှစ်ယောက်ကိုခေါ်ပြီးလျှင် ထိုလူထဲသို့ဝင်၍နေကြ၏ထိုလူ၏နောက်ပြဟန်သည် ရှေ့ပြဟန်ထက်သာ၍ဆို၏ဆိုညစ်သောဤလူမျိုး၌ထိုနီးတူဖြစ်လက်တန်ဟုမိန်တော်မူ၏ထိုသို့ပရိသတ်တို့အားဟောတော်မူစဉ်တွင် မေတော်နှင့်ညီတော်တို့သည်နှုတ်ဆက်လို၍ပြင်မာရပ်နေကြ၏ လူတယောက်ကလည်းမေတော်နှင့်ညီတော်တို့သည် ကိုတော်နှင့်နှုတ်ဆက်လို၍ပြင်မာရက်နေကြပါ၏ဟုလျှောက်လျင်ကိုတော်ကငါအမိငါညီကအဘယ်သူနည်းဟု မေးတော်မူ၏လက်တော်ကိုလက်ဆန့်၍တပည့်တော်တို့ကိုညွှန်လျက်ဤသူတို့သည်ငါအမိငါညီပေသည်ကောင်းကင်ဘုံ၌ရှိတော်မူသောငါအဖ၏အလိုတော်ကို ဆောင်တော်သူသည်ငါညီငါနှမငါအမိဖြစ်သည်ဟုမိန်တော်မူ၏